ခုဒီနေ့ကပမာဒမီလီယောပေါ်ဆံမှုပြက်ွက်လေဟင်မှု30ရှိတဲ့ကပထမအဆင့်အကျဉ်းစားပေါ်လေအဲဒါဒီမချင်းမကျဲရှင်းလင်းတင်ပြတော်ပြီပိဋကနားလေလောက်ပါလား ဒီနေ့ပြောမှာကတော့ပမာဒအလတ်စားပါလေချင်းချုပ်တော့ပြောတော့ပြောပြီးပါပြီနည်းနည်းချက်ပြီးတော့ပြောမှာပေါ့ပမာဒအလတ်စားဆိုတာပัญจစုဟာကာမဂုဏေစုဖြစ်တဲ့သဟောစေကောစေကနုပ္ပဒါနာကာမဂုဏ်၅ပါးအာယုန်တရားတွေမှာပေါ့ စိတ်ကိုလွတ်လွတ်ထားတာပေါ့သူလည်းခွင့်ပေးထားတာပေါ့အဲ့ဒါပမာဒပဲဆိုတာအဲ့ဒါဒီနေ့ရှင်းလင်းတင်ပြပါမယ်ကာမဂုဏ်၅ပါးဆိုတာလူယူနှစ်သက်ဖွယ်အာယု၅ပါးပါပဲတော့အဲ့ဒါကအမျိုးအစား၅ခုရှိတယ်ဆိုတာ ကာမကုဏဆိုတဲ့ဟာလေးပဲရှင်းလင်းစရာရှိပါတယ်ကာမကတစ်ခုကုဏကတစ်ခုအဲဒါကာမကုဏဘာလို့ကတော့ပါဠိဖြစ်ပြီးတော့ကာမဂုဏ်လို့ဒီလိုခေါ်လိုက်တာပါလေတော့အဲဒါကကာမကနှမျိုးရှိပါတယ်ဒီလူကြီးနှစ်သက်ဖွယ်ရာ အာယုံကတမျိုးနဲ့အဲ့ဒီအာယုံတွေကိုလူချင်းနှစ်သက်နေတာကာမကတမျိုးပေါ့လေတမျိုးပါပဲဓမ္မလူချင်းနှစ်သက်ဖွယ်ရတွေကတော့အရေးတွေအချင်း၅မျိုးရှိပါတယ်မြင်ရတဲ့အရှင်းအာယုံနှစ်သက်ဖွယ်ရမြင်ရတဲ့အရှင်းအာယုံနှစ်သက်ဖွယ်ရ တာချွေတဲ့အတန်အာယုံဤတဖို့ရအနတ်အာယုံဤတဖို့ရအယတာအာယုံနဲ့ဤတဖို့ရအထီးအတွေ့အာယုံကိုလည်းဒီမှာအဲလို၅မျိုးရှိပါတယ်သူကတော့အဲဒီအာယုံ၅ပါးကိုမြင်လို့တဲ့ဆန္ဒတွေဖြစ်နေတာပါလေ။ရှင်အာယုံကာမဂုဏ်တွေမြင်ကျင်တာ။ ကြားကျင်တာနားကျင်တာစားကျင်တာထိကျင်တာပါလေအဲဒါကြီးကလောဘတွေပါပဲဟမ်ဓမ္မစန္ဒလို့လည်းဆိုရတယ်ဓမ္မလူကျင်ပေါ်ရတွေကိုညီကြနာစားထိတွေ့ကျင်တာပါလေအဲဒါကလောဘလို့လည်းခေါ်ပါလေဇာကလို့လည်းခေါ်ပါလေဓမ္မအဲဒါတွေကတော့အဲဒါကြီးခွဲခြားပြီးတော့နားလည်ထားဖို့ပါ ကမ္မဂုဏ်အာယုန်တွေပေါ်တဲ့ကာမဘုံမှာတော့ကာမဘုံသားတွေအများအားဖြင့်တော့လူကြီးနှစ်သက်ဖွယ်ရအာယုန်တွေပဲဒါတွေပဲရှားနေကြတော့ပါပဲရှားလို့တွေ့ပြီဆိုလို့ရှိရင်အဲ့ဒီအာယုန်နှစ်သက်ဖွယ်အာယုန်တွေကအဲ့ဒီအာယုန်မဲ့မောတဲ့ပုဂ္ဂိုလ်ကိုချုပ်နှောင်ထားလိုက်တာပဲ အဲ့ဒီအာယုကမခွာကြည့်အောင်ပေါ့လေကိုစိတ်ကြိုက်ပြီးအာယုကာမဂုဏ်လေးတွေ့ပြီဆိုလို့ရှိရင်အဲ့ဒီကမခွာကြတော့သာရွှေတဲ့သားလေးတွေနောက်ထောင်လို့ရှိရင်အဲ့ဒီသာရွှေတဲ့သားလေးတွေကမခွာကြတော့တခြားအနတ်တို့အရသာတို့အထီးတွေ့လို့ဆိုတာပေါ့အဲ့ဒါကြီးကမခွာကြတော့အာယုကြိုက်နေတဲ့ပုံကိုယ်တွေအဲ့ဒီအာယုရှာလို့ တွေ့ပြီစိတ်ကြိုက်တွေ့ပြီဆိုလို့ရှိရင်အဲ့ဒီကမခေါ်ကျွန်တော်အဲ့ဒီအာယုကာမဂုဏ်တွေကကာမဂုဏ်ကြိုက်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီအာယုမှာမခွာလျောင်ချုပ်နှောင်ထားလိုက်တာပဲအဲ့ဒါကိုပါဠိလိုကုဏလို့ခေါ်ပါတယ်ဓမ္မကာမနဲ့ကုဏပေါင်းလိုက်တဲ့အခါကာမကုဏလူချင်းနှစ်သက်ဖွယ်ရအချုပ်နှောင်အာယုံလေးလို့ဒီလိုလည်းပဲသုံးပါတယ်ဓမ္မ အဲ့ဒါကိုပဲကာမကုဏကာမဂုဏ်ခေါ်ပါတယ်လို့အများအားဖြင့်တော့အမြင်အာယုံကြားအာယုံအနတ်အာယုံအရသာအာယုံနဲ့အထီးတွေအာယုံကလေအဲ့ဒါပို့ပြီးတော့မက်ကြပါတယ်တော့သူသဖြင့်အရွယ်ရောက်လာပြီဆိုလို့ရှိရင်တော့အရွယ်ရောက်စချင်းကစပြီးတော့ တောင်းကြတော့တာပါပဲမျိုးသမီးအမျိုးသားတွေပေါ့ပြန်ပြန်အလှန်လှန်ပေါ့လေအဲနှစ်တဲ့နေရတဲ့အာယုံတွေပါပဲသူကသူတို့မှရှိနေတဲ့အရှင်းအာယုံတွေရှိတယ်လလပါပါအာယုံတွေဒါချွေတဲ့အတန်လေးတွေအနအာယုံတွေရှိတယ်ဘုရားသာအာယုံဆိုတာတော့သူတို့မရှိဘူးပေါ့လေဒါပေမဲ့သူတို့ စိတ်ပြုတ်ကျွေးဟာလေအဲ့ဒါလေးခံရရတာရောအချင်းချင်းကြည့်တွေ့ရရောလေဒီမှာဒါမျိုးသမီးရမျိုးသားအပြာငါပေါ့လေအဲ့ဒါလေးနှစ်သက်နေကြတဲ့အာယုံ၅ပါးပါပဲအာယုံတွေပါပဲအမျိုးသားများရဲ့နှစ်သက်စရာအာယုံတွေကတော့အများအားဖြင့်မျိုးသမီးရဲ့တဏ္ဍာမှာရှိနေတယ် မျိုးသမီးတွေရဲ့လူကြီးနှစ်သက်ဖွယ်ရာအာယုံကလည်းပဲအမျိုးသားတွေရဲ့တဏ္ဍမှာရှိနေတယ်အပြာနှံသူတို့ရှိနေကြပါလေသူတို့အစင်အာယုံအတန်အာယုံအနတ်အာယုံအရသာအာယုံနဲ့အထီးတွေ့အာယုံတွေပါပဲငါးပါးစုံလို့ပါပဲဒီမှာ အဲ့ဒီထဲထဲမှာအရသာဆိုတာကတော့သူတို့ကိုရရပြရတာမျိုးတော့မဟုတ်ဘူးပေါ့လေချက်ပြုတ်ပြုပြင်ပေးတဲ့စားစရာတွေတောက်စရာတွေရတာတွေပေါ့လေအဲ့ဒါတွေရှိတယ်အဲ့ဒါကိုပဲယူရမှာပါပဲပြီးတော့ဝတ်ချင်ရတဲ့အဝတ်တွေအိယာနေရအသုံးဆောင်ပစ္စည်းတွေပေါ့လေသုံးစုရတဲ့အရာသာပေါ့ သုံးဆွဲတဲ့အရာသာရှိတာပေါ့လေအဲ့ဒါမျိုးယူတယ်တရားယူရမှာပါတော့နောက်ပြီးတော့အဲ့ဒီအာယုကာမဂုဏ်တွေပြည့်စုံဖို့လုံလုံလောက်ရှိဖို့လူနေမှုအစဉ်တန်မြင်မဖို့ရအတွက်ပေါ့လေလောက်ကရင်လောက်ပြီးတော့ရွှေငွေအိမ်ယာရေမျိုးမျိုးပေါ့လေ အဝတ်တွေအစားရှိတဲ့ပစ္စည်းတွေလည်းပဲကာမဂုဏ်အာယုန်တွေပါပဲသူတို့လည်းပဲမမိုးစရာပါပဲဒီမှာအဲ့ဒါဒီထဲမှာစိတ်ကိုအလိုရှိတိုင်းပေါ့လေဟွန်းအလိုရှိတိုင်းလွတ်ထားတဲ့သဘောပေါ့လေအဲ့ဒါကြီးကြံစီပြီးတော့ပေါ့လေလွတ်လွတ်လပ်လပ်ပြေးထားတဲ့သဘောဒါ ကာမဂုဏ်အာယုန်တွေထဲမှာအဲ့ဒါတွေထဲမှာစိတ်ကိုအလူချီတိုင်းကြလွတ်ထားတဲ့သဘောမျိုးတာပမာဒလို့ခေါ်ရပါပဲအဲဒီလိုမျိုးအာယုန်တွေကိုရှာဖွေလို့ရရှိပြီဆိုလို့ရှိရင်အဲ့ဒါတွေထဲမှာစိတ်အလိုကြနှစ်သက်ตายရပြီးတော့ပေါ့လေဟမ်ကြံစီပြီးတော့ နှစ်သက်ตายပြီးတော့ဗောလေသုံးဆွဲနေလို့ရှိရင်ဒါလည်းအဲ့ဒါလည်းပဲပမာဒလို့ခေါ်တာပါပဲပရမဆုံးတရားတွေရဖို့ရအတွက်ကြံစည်နေတာရပြီဆိုလို့ရှိရင်အဲ့ဒီထဲမှာတခါရစိတ်လိုချလွတ်ထားပြီးတော့တမျိုးပြီးတမျိုးပေါ်လေခံစားနေတာပေါ့တဲ့အဲ့ဒါကြီးအကုန်လုံးပမာဒတွေပါပဲဥမာဖြင့် နွားများကိုဟောလေထိမ့်သိမ့်ဆောက်ရှောက်မှုအရှင်းမရှိပဲနဲ့ဟောလေနာကျင်နွားစစ်ချက်ထဲမှာအချိန်ကုန်အချိန်ပြည့်ဟောလေလွတ်ထားတဲ့သဘောမျိုးပါပဲတော်ကျင်တိုင်းတော့လှုပ်ရှားခြင်းနဲ့လှုပ်ရှားစားခြင်းနဲ့စားပြီးတော့ဆိုပြီးတော့ဟောလေအဲဒီတော့လှုပ်ရှားတဲ့လွတ်ထားတဲ့သဘောမျိုးနဲ့ကြိုးပါရဲ့ အမှန်ကတော့ဒီအာယုန်လေးခံစားမှုဟာချုပ်ချန်တယ်ချုပ်ချန်ရမှာပေါ့ဒီပြကိစ္စတွေလည်းရှိသေးတာပါသူသဖြင့်ကိုမဆိုင်တဲ့အာယုန်တွေပေါ်တော့စိတ်ရောက်ရအောင်ပေါ့အဲ့ဒါတော့ထိချုပ်ဖို့အရေးကြီးပါတယ်စိတ်ရောက်ပြီးတော့အဲ့ဒီပုံမှာလွတ်လပ်ခွင့်ပေးထားတာမျိုးဆိုရင်ပိုဆိုးတာပေါ့။အင်းကျွလုံမှုတွေဖြစ်သွားပြီ။ ုတ်ထင်းမှုမကင်းတဲ့တမိပြောတို့လူရှိမရတော့ဘောလေးတွေရတယ်အဲ့ဒါတွေကကျူးလွန်ပြီဆိုလို့ရှိရင်တော့လူကြီးကနေလည်းပြည့်သွားနိုင်တာပေါ့တပည့်သားပုဂ္ဂိုလ်တွေလည်းပဲထိခိုက်နေတာပေါ့မလွဲသာလို့ကာမဂုဏ်နဲ့မကင်းတဲ့ပုဂ္ဂိုလ်တွေဟာမဆိုင်တဲ့ကာမဂုဏ်စီစိတ်မရောက်ဖို့နဲ့ အဲ့ဒီပုံမှာချက်စားမှုမရှိရအောင်ပေါ့လေအဲ့ဒါတော့ဂရုစိုက်ရပါတယ်အဲ့ဒါတော့မှဂရုစိုက်ဘူးဆိုလို့ရှိရင်တော့ဒီပမာဒကခုနဒုစိတ်သုံးရုံမှာပေါ့လေလွတ်ထားသလိုဖြစ်သွားမှာပါပဲနွားကိုစကြတဲ့လွတ်လပ်ခွင့်ပေးထားတယ်ဆိုတော့ဒီနွားဟာဟိုခြံတို့ဒီခြံတို့ဆိုတော့သူရပိုင်နေတဲ့သွားပြီးတော့လို့ဆိုရင်ဒီကဖြစ်စည်းတာပဲဒီမှာအဲ့တော့ စေစေတဲ့လွတ်ထားရုံနဲ့မလုံလောက်ဘူးဒီမှာထိတ်လဲထိတ်ဘူးလဲလိုရတယ်ဒီမှာသူများခြံသွားမထိုးရအောင်သူများစက်ခဲတွေသွားပြီးတော့မစားရအောင်ပျက်စီးအောင်ဒါထိတ်သိမ့်ဖို့လိုပါတယ်တော့ဒီလိုစိတ်ကိုအခုလိုတတိထားပြီးတော့ဗောလေစိတ်ဓာတ်ပုံရအတိမဒုစီရအစဉ်ပြည့်နဲ့ဘာဝနာတရားနဲ့မထိတ်သိမ့်ပဲနဲ့ဗောလေကာမဂုဏ်အာရုံတွေစီကို လှုပ်ထားလို့ရှိရင်အဲ့ဒီအာယုံတွေကိုကြံနေလို့ရှိရင်အဲ့ဒီအချိန်လေးမှာတော့ကုသိုလ်တရားတွေလက်ဟာနေတာပဲဒါဒီကျူရင်ကာဝယ်ဖို့သူသဖြင့်မဆိုင်တဲ့စီစိတ်မရောက်ဖို့ရောက်လို့ရှိရင်လည်းပဲအဲ့ဒါလေးတွေရှုမှတ်မှုနဲ့ပယ်ရှားပေးဖို့ ရှုမှတ်မှုမရှိရင်လည်းပဲစင်ရုံတရားလေးနဲ့ပေါ့လေရက်သွားအောင်ပယ်ရှားပေးဖို့ပေါ့လေအဲ့လိုမရှိတော့ဘူးဆိုတော့ရှိရင်လက်ဟာနေတော့တာပါပဲဘာဒီလက်ဟာသွားလဲဆိုတော့ခုနကြိုရင်ကာဝယ်မှုစင်ရုံတရားနဲ့ကြိုရင်ကာဝယ်မှုအခုလိုတတိနဲ့လက်တွေ့ကာဝယ်မှုအဲ့ဒီစိတ်ကြီးဖြစ်လာပြီဆိုလို့ရှိရင်ချက်ချင်း ပြတ်သွားအောင်ပေါ့လေကုစားမှုအဲ့ဒါကြီးကင်းနေလို့ဒီလိုဖြစ်ရတာဆိုတာပမာဒတွေဖြစ်ရတာဆိုတာဘယ်သူမှညင်းလို့မရပါဘူးဆိုတာအဲ့ဒါကိုပဲမေးလျော်တယ်ပေါ့ဆတယ်ဟိုတရားတွေပြက်ကွက်တယ်လေရှင်းတယ်ပမာဒလို့ဆိုရတော့အာယုကံကိုရောတဲ့အကြောင်းအရာဆိုတာ ရောက်နေတဲ့จิตစားနေတဲ့ပုဂ္ဂိုလ်များဟာပမာဒတွေလွန်ကဲပြီးတော့ဗောလေသူတို့တရားတွေပြက်ကွက်နေရင်တော့ပမာဒကြီးဖြစ်ဖို့သိကြပါလားတတိနဲ့ထိမ့်ပြီးဖို့သိအရေးကြီးပါလားဒီတတိရလည်းပဲစီရင်တရားလေးနဲ့ထိရတယ်လည်းရှိတယ် အခုလိုသတိပဋ္ဌာန်ဘာဝနာတရားအားထုတ်ပြီးတော့ခေတ္တမှာရှိသတိပြုစောင့်မှုအစဉ်ထားဆိုတာပါပဲမြင်တိုင်းသတိထားကြားတိုင်းနားတိုင်းစားတိုင်းထိတိုင်းသတိထားမှာပါလေသတိထားနိုင်လောက်အောင်လည်းပဲအားဆက်ရတယ်နှုတ်ကြနေရတယ်အပူတပြင်းလည်းမရှိရဘူးတက်ကြွဖြတ်လက်မှုလည်းရှိရတယ် အဲ့တော့နှုတ်ချတက်ကြွဖြတ်လာနေလို့ရှိရင်တတိယဖြစ်လာတာပဲတတိတိဖြစ်လာပြီဆိုတော့ဒီစိတ်ဟာဘယ်မှမပြေတော့ဘူးကိုထားသလိုနေတော့တာပဲဒီမှာအမြဲတမ်းတတိရှိအောင်အားဆိုင်နေတော့စိတ်ရောရဲမှုအပြင်းကအစာပေါ်အဲ့ဒါတွေကင်းနေအညီကြီးတတိရှိတော့ ဘယ်လောက်ပဲမရှိအာယုန်နဲ့တွေ့ပြီမယ်လို့တတိယအမြဲတမ်းရှိနေပြီဆိုလို့ရှိရင်စိတ်ရှင်ခန္ဓာအာယုန်မဲ့ပြီးတော့ဗောလေလောဘလည်းဝင်တော့မျက်စိအာယုန်နဲ့တွေ့လည်းပဲဒေါသလည်းဝင်တော့လောဘလည်းမဟုတ်ဘူးဒေါသလည်းဝင်တော့ဒီတတိယကာဝယ်ထားလိုက်တာပဲတတိယပိတ်ဆို့ထားလိုက်တာပဲ အဲ့ဒီမှာစိတ်ကလေးကလုံလုံချုံချုံဖြစ်နေတာပဲဘယ်လောက်ပဲစိတ်လှုပ်ရှားစရာအာရုံနဲ့ကြုံကြုံတတိရှိနေလို့ရှိရင်ခန္ဓာစိတ်အစဉ်ညဉ့်ညမ်းမှုတွေဝင်တော့လုံလုံချုံချုံဖြစ်ပြီးတော့တန်ရှင်းနေတယ်လွတ်လပ်နေတယ်လွတ်လပ်တန်ရှင်းနေတယ်သမာဓိရလည်းဖြစ်လာပြီဆိုတော့ຢာကနဲ့လှုပ်ရှားတာဒေါသနဲ့လှုပ်ရှားတာမရှိတော့ငြိမ်ပြီးတော့နေတာပဲသမာဓိရ ခုယောဂီတွေထိုင်ပြီးတော့နေတဲ့အခါဖောက်မှုပြမှုကအစားပါလိပေါ်တိုင်းပေါ်တိုင်းအာရုံလေးတွေပေါ်မှာတတိရှိအောင်ဆိုပြီးတော့တတိဖြစ်အောင်ဆိုပြီးတော့အခုလိုပြန်လို့ကြတက်ကြွဖြတ်လက်တဲ့ဝိရိယတွေရှိတယ်အပြင်းကစမဝင်တော့ညီညာမှုတွေလက်မခံပယ်လှတဲ့သဘောတွေဖြစ်လာနောက်တတိဖြစ်လာတဲ့အခါကျတော့ စိတ်စင်မှာလောဘလည်းမွဲဟွန်းဆောက်ရှောက်ထားလိုက်တာပဲဘာဝရဏကာဝယ်ပိတ်ဆို့ထားလိုက်တာပဲလုံချုံလို့လို့ရှိနေတာသမာဓိလည်းဖြစ်နေဆိုရင်ရာဂဒေါသနဲ့လှုပ်ရှားတာမရှိတော့သူသဖြင့်ရာဂနဲ့လှုပ်ရှားတာမရှိတော့ဘူးကားနဲ့ခီးသွားတဲ့အခါမှာသူ့ရင်ကြောတတ်ရင်စီကန်းသားလည်းပြီးတော့ လက်ကင်ပေါ့လေဆီယာတိုင်းကိုနိုင်နိုင်ခံပြီးတော့ပေါင်းသွားလို့ရှိရင်တိုက်တာခိုက်တာလည်းမရှိတော့ဘူးအဲ့ဒါမျိုးတတိယတိတ်အရေးကြီးပါတယ်တော့အဲ့ဒီတတိမျိုးအများအားရှိနေပါရှိရမယ်အစားပေါ့လေအဲ့ဒီတတိကြီးလွတ်နေလို့ရှိရင်တော့လေဟဲနေတာပဲပမာဒကြီးပဲဖြစ်နေတာပဲတော့အခုပြောခဲ့တဲ့ပမာဒကတော့ ကိုလေးကပြောခဲ့တဲ့ပမာဒလောက်တော့မဆိုးလောက်ဘူးဗောလေဟွန်းကြီးကျယ်လောက်ဘူးဗောသူကပြောတဲ့ပမာဒကတော့လူကြီးရောသူစိတ်တရားတွေဗောလေကာတိစိတ်ဝစီတိစိတ်တရားတွေပေါ်မှာစိတ်အလိုစားလွတ်ထားတာခုမှလည်းပဲလူမှုတရားတွေချုပ်တဲ့အကျင့်တွေပြက်ဗောလေသူတို့ကလည်းပဲကိုယ့်အတွက်လည်းသိထိခိုက်တာဗောလေအဲ့ဒီပမာဒကတော့တော်တော်ဆိုးပါတယ် ခုဟာကတော့ကိုယ်ပိုင်တဲ့ကံကုန်လေးပုံမှာပဲစိတ်ကရောက်ပြီးတော့နေတယ်ဆိုတော့တခြားလည်းမမှန်ဘူးဆိုလို့ရှိရင်တော့ဒီကတိတ်မကြည့်ကြလာဘူးပေါ့လေလောကသဘောနဲ့ပြောမယ်ဆိုလို့ရှိရင်အပြစ်လို့ဆိုစရာမရှိပါဘူး။ဘာဖြစ်လို့ဆိုကိုယ်ပိုင်တဲ့ပုံမှာကိုယ်လို့လို့လက်ခွင့်ရှိတာပါ။အဲမပိုင်တဲ့ဟာပုံမှာသွားလှမ်းလို့ရှိရင်တော့ဒါတော့အပြစ်ရှိပြီမကောင်းဘူးပေါ့။ ကိုပိုင်တဲ့ဟာလည်းပဲကံကုန်တဲ့အချိန်ကုန်နေမယ်ဆိုလို့ရှိရင်စိတ်ဓာတ်ဖွံ့ဖြိုးအတိမတိုးစီနိုင်တဲ့ဘာဝနာကုသိုလ်တရားတွေတော့ဒါတော့လည်ဟင်းသွားပြီ။ဟွန်းအဲ့ဒါတွေတော့ပမာဒမလျော့ပေါ်ဆမှုပေါ့လေ။ပြက်ကွက်လည်ဟင်းမှုတွေဖြစ်သွားပြီဆိုတော့စိတ်နေစိတ်ထားလည်းပဲတန်ရှင်းတိုးတက်တာမရှိတော့ဘူး။အတိမအတိညာအတိမလည်းမရှိတော့ဘူး။အဲ့ဒါနဲ့ပဲအချိန်ကုန်သွားမှာပဲတော့ အဲငါးပါးသီလတော့ပြည့်စုံသေးတယ်ဆိုလို့ရှိရင်တော့တော်ပါတယ်ငါးပါးသီလလည်းမပြည့်စုံဘူးကာမဂုဏ်နဲ့လည်းပဲပြောတယ်ဆိုလို့ရှိရင်တော့ဘာမှရစရာမရှိအောင်ပေါ့လေသူကပမာဒတွေဝင်သွားပြီမိလျော်ပေါ်ဆောင်မှုတွေဖြစ်သွားပြီပြစ်ကွက်မှုလေဟင်းမှုတွေဖြစ်သွားပြီဒီမှာလားအဲ့ဒါတော့အဆိုးဆုံးလို့ဆိုမှာပါပါဒါကြောင့်ကာမဂုဏ်ကြီး စိတ်ရောက်နေတာကိုအလတ်စားပမာဒလို့ဒီလိုပဲသတ်မှတ်ပါတယ်တန်ရှင်းတဲ့စိတ်တွေဖွံ့ဖြိုးအတိညာဉ်တွေအတိမာနေပေါ်လေတိုးတက်စေတဲ့ကုလဘာဝနာအလိုရုံရှိဒီလိုဘာဝနာလို့လုပ်ရတာအလကအချိန်ဖြုံးတာပဲကိုရတဲ့အလိုလည်းမဟုတ်ဘူးဆုံးချုံတာပဲစသည်ပေါ်လေကြောင်းမြန် ဖြစ်နေလို့ရှိရင်တော့ပိုဆိုးတာပါတော့ဒီတော့အဲ့ဒီဘာဝနာလို့ရဲ့အကျိုးမသိလို့မြန်လို့မှမသိတဲ့ဘာဝနာမရှိတဲ့သူတွေမှာတော့အဲ့ဒီပမာဒနဲ့ပဲအချိန်ကုန်နေကြတာများပါလေဘယ်ကစပြီးတော့ဖြစ်နေတယ်လဲဆိုလို့ရှိရင်ဒီကနိုးကလေးက လူချင်းပြည့်သက်เสียပါလိအာယုန်တစ်ခုခုကိုရှာပြီးတော့တာပါပဲနောက်လည်းပဲဒီတိုက်သွားနေတာပဲတစ်ခုပြီးတစ်ခုပြတ်တယ်ရလို့မရှိပါဘူးကာမဂုဏ်အာယုန်တွေကိုတနေ့လုံးကြာနေတာပါပဲသူ့မှာရိုးသွားတယ်လို့မရှိတော့ဘူးတမျိုးပြီးတမျိုးအသစ်ဆန်းနေမှဖြစ်နေတော့ရိုးသွားတယ်မရှိဤသွားတာမရှိတော့ဘူးအဲ့လိုဖြစ်နေပါလားဒီတော့ အဲ့ဒါတွေကြံစည်ရတဲ့အတွက်ပြင်းတယ်လို့လည်းသူတို့မှမရှိဘူးတမျိုးပြီးတမျိုးပေါ့လေခုနကာမကုဏဆိုတဲ့အတိုင်းပေါ့လေအဲ့ဒါလူချင်းမြင့်မောစရာအာယုန်တွေကအဲ့ဒီတွေရောက်တော့တစ်ခုပြီးတစ်ခုသူ့ကိုဖန်ဆာထားတော့ရုံးလို့လည်းမရတော့ဘူးအဖြစ်တော့ကာမကုဏဆိုတဲ့တခါလေချုပ်ကင်ထားတာပဲတော့အဲ့ဒါ အဲဒီနေ့လုံးလဲကြံစည်နေတရားလုံးလဲပဲကြံစည်နေတည်ပြီးပြီဆိုလို့ရှိရင်လည်းနောက်တနေ့လုံးဟမ်နေ့ကုန်တဲ့ခါကျတော့တစ်လလုံးတစ်နှစ်တစ်နှစ်လုံးတစ်သက်လုံးပေါ်လေအသက်ရှိတဲ့ခါလေးကြံစည်တာပါအဲအိုသွားပြီမလို့အိုတဲ့လိုက်ပဲသူတို့မှလည်းပဲ ကံကုံအာယုံတွေလိုချင်နေတာပဲခြံစည်းနေတာပဲဒီမှာအဲဒီလိုကံကုံအာယုံတွေစီစိတ်ရောက်ပြီးခြံစည်းနေတာဟာကိုယ်ကိုယ်တွေကတရားတွေကိုတဲ့သတိမထားလို့တဲ့သတိနဲ့အဲ့ဒါတွေကိုဘာလို့ကာကွယ်ဖို့လောဘတွေမဖြစ်အောင်ဖြစ်လာလို့ရှိရင်လည်း တတိနဲ့ကုစားပြဖို့ပေါ့လေအဲ့ဒါတွေအကုန်လုံးမိတ်နေလို့တော့ပေါ့ဒီမှာဒါကြောင့်စိတ်ကိုမထိန်ပဲအခုလိုတတိပဌာန်ကြီးနဲ့မထိန်ပဲကာမဂုဏ်အယုံနဲ့လွတ်ထားတာကိုဟေးဘာခေါ်မလဲကောလားဟွန်းကုသိုလ်တရားပေါ့တတိထားပြီးတော့ကာဝဲတဲ့ကုသိုလ်တရား ကုစားတဲ့ကုသိုလ်တရားတွေမှာမေ့နေတဲ့ပမာဒလို့ဆိုတာပါပဲမေ့တယ်လို့ဆိုမှလည်းသူမေ့ပုံကတစ်မျိုးပဲသူကအမြင့်ကလက်ကြလို့တိပင်ဘဝလက်ကြလို့မေ့နေတာမျိုးရေထဲမှာနစ်နေတဲ့မေ့နေမေ့နေတာမျိုးယောဂဖြစ်စီနေဆက်လို့မေ့နေတာမျိုးပေါ့လေ ပြီးတော့ဝိဇိတွေစားထားလို့မိနေတာမျိုးအဲ့ဒါမျိုးတော့မဟုတ်ပါဘူးတွာလာထောက်စားရင်းကပျော်ရွှင်ရင်းကပေါ့လေအမိကောင်းကြီးမိနေတာပါပဲတော့ဒါကြောင့်အဲ့ဒါကိုအလွယ်တကူမှတ်သားဖို့တော့လိုပါတယ်တော့လူရင်းအကြီးမှတ်ဖို့ကတော့ လူရှင်ပွဲများကာမငါရှိသွားစေဖို့လှုပ်ထားလျက်ကာမဆိုတော့လူချင်းပေါ်ရာရောလူချင်းစရာတွေပေါ့။နောက်ကာမဂုဏ်၅ပါးလို့ခေါ်တာပါ။ရှိသွားစေဖို့လှုပ်ထားလျက်စိတ်ကြီးအဲဒီမှာလှုပ်ထားတာလူလက်ခွင့်ပေးထားလို့ရှိရင်တဲ့အဲဒါလူလက်ခွင့်ပေးထားတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာ ကိုသွားလိုက်ဒီသွားလိုက်သွားလာဆောက်သားပြီးဆောက်စားပြီးတော့ပြောနေတယ်ဆိုတဲ့အဓိပ္ပာယ်ရတော့သူကလေးနဲ့ပြောနေတာစိတ်ဓာတ်ဖုံကျိုးအတိမတိုးရအတွက်အဲ့ဒါတွေမေ့နေတာပေါ့လေပြက်ကွက်နေတာပေါ့ဒါမှလာပေါ့သွားလာတောက်စားပြောရင်ပြောနေရသူအမေလျော်ခေါ်စီပဲလေဒီသွားလာဆောက်သားပြီးတော့နေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်မှာပမာဒကြီးအများကြီးဖြစ်နေတာပဲ ခုနစောစောကကပြောခဲ့တဲ့အတိုင်းပေါ့လေတနေ့လုံးတစ်လတစ်လလုံးတစ်နှစ်လုံးနှစ်ပေါင်းများစွာပေါ့လေအဲ့ဒါလည်းပဲအချိန်ကုန်နေကြတယ်ဖြေနေသိနှမျိုးစရာကောင်းတာအဲ့ဒါဘုရားဟောထားတဲ့ဝိဝေပါဠိတော်နဲ့အညီပါပဲဘုရားကထွေပြီးတော့ဟောတာမဟုတ်ပါဘူးဘုရားစကားတွေပါ ပြီးတော့ဘုရားကြည်ညိုတဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်ကြည်ညိုရာရောက်အောင်ပေါ့လေဘုရားမိကြတဲ့အချက်တွေကိုတော့ရှောင်ဖို့ရအတွက်မိကြထားတဲ့အချက်တွေကိုတော့ရှောင်နိုင်မှဒါမှဘုရားကိုယ်ကိုရာရောက်ပါလားရှောင်ဖို့ရချက်တွေလည်းရှောင်နိုင်မှဒါမှဘုရားယူကြည်ရယူတတ်ပါလား အဲ့ဒီလိုမဟုတ်ဘဲနဲ့ဘုရားတွေ့ရှိခိုးမြရွယုံဖတ်ယုံမြပါဠိညာလေးပဲလို့ရှိုံရတဲ့တော့ဒါတော့မလုံလောက်ပါဘူးအရေးကြီးတာတော့ဒုစိတ်တရားတွေရှောင်ပြီးတော့ကာမဂုဏ်ပေါ်မှာပေါ့လေစိတ်လိုကြအချိန်ကုန်အချိန်ပြည့်ပေါ်လေလှုပ်ထားတာမျိုးတော့အဲ့ဒါကြီးတော့သတိထားရမှာပါပဲအဲဒီလိုနေရတော့ထိုက်တန်သမျှတော့ဒါနကုသိုလ်လေးရှိပါတယ် တဂရကသီလလေးတော့ပြည့်စုံပါတယ်၅ပါးသီလပေါ့ဒါနဲ့ဘဝမလုံလောက်ပါဘူးအဲ့ဒါတော့သတိထားဖို့အရေးကြီးပါတယ်မြတ်စွာဘုရားဟောထားတဲ့ဝိရင်းဝိပင်းပါဠိတော်နဲ့အညီပေါ့လေဒုစိတ်သုံးပါးတဲ့စိတ်လူထားရင်ဒုစိတ်မှုတွေကို ပြုလုပ်ပြောဆိုကြံစည်နေရင်အဲ့ဒီပုဂ္ဂိုလ်ဟာမေလျော့ပေါ်ဆနေတယ်လေရင်ပြက်ွက်နေတယ်မြင်ပါတယ်ဒါကအမေကြီးမိနေတာပဲကာမဂုဏ်အာယု၅ပါးရဲ့စိတ်လှုပ်ထားလို့ရှိရင်သူတို့စီစိတ်လွတ်လပ်ခွင့်ပေးထားလို့ရှိရင် အဲဒီလိုပုဂ္ဂိုလ်ကမိနေတာပဲဘာဝနာကုသိုလ်တရားတွေလို့ဟုတ်သူမိနေတာပါပဲအဲဒါကအလတ်စားမေးလျော်မှုပေါ့သူကဒုစရိုက်အမေးလောက်တော့မကြီးကျယ်ပါဘူးအကြီးကတော့နောက်မွေးတဲ့အနုစားအနုစားပမာဏကိုပဲ ဆက်ပြီးတော့ပြောလို့ရှိရင်အဲ့ဒါကြီးအထူးမှတ်ဖို့ပါပဲအဲ့ဒီပမာဒအလူစားရောက်တဲ့အခါမှာမိမိတို့ဘာတွေလုပ်ရမလဲဆိုတာပေါ့လေဘာတွေလိုနေသေးလဲဆိုတာကောင်းကောင်းသိမှာပါပဲရသောအားဖြင့်အခုဘုရားသာသနာဝင်လို့ဘုရားဘာသာဝင်လို့ဆိုရတဲ့ပုဂ္ဂိုလ်တွေဟာဘုရားတွေ့တိုင်းလို့ရှိခိုးပါတယ်တရားတွေလည်းရွတ်ကြပါတယ် ထိတ်တန်သမျှလည်းလှူဒန်းပါတယ်အချို့လည်းပဲအများကြီးလှူကြတာအလုံးသုံးပါးလည်းဘုရားကြည်ယူတာတရားပြီးသံဃာကြည်ယူတာလည်းဒါလည်းရှိပါတယ်တခါတခါတော့ငါးပါးသီလလေးတော့ပြည့်စုံလားဒါလောက်နဲ့တဘောပြီးသွားကြတာလည်းများပါလားသီလကတော့နောက်လူဘဝလူဘဝတဲ့အရှင်မင်းနဲ့နောက်ဘဝတော့ရနိုင်ပါတယ်တိတ်တဲတော့မပေါ်ပါဘူး အခုလူဘဝရနေတဲ့ပုဂ္ဂိုလ်တွေဟာရှေ့ရှေ့ကဘုရားတရားသံဃာယနာသုံးပါးကိုယုံကြည်ပြီးတော့ငါးပါးတိလပြည့်စုံကြလို့လူလူလူဘဝရောက်လာတာထိတ်တန်စရာစာရေးစာဝတ်နေပြည့်လည်ပြီးတော့တက်တုံတက်တာလေးနေရတာကတော့ဒါနကုသိုလ်လေးပါခဲ့လို့တက်တုံတက်တာလေးနေရတာတော့ ယခုဘဝမှာလည်းပဲဒါနလောက်လည်းပြီးမယ်တရားကိုဆောက်တည်ပြီးတော့ငါးပါးတိလာလေးတော့ပြည့်စုံတာတော့ပြီးမယ်ဆိုလို့ရှိရင်နောက်လည်းဒီဘဝမျိုးပဲပြန်ရမှာပဲဒါတော့မှငါးပါးတိလာပြည့်လို့ရှိရင်ချမ်းသာကြည်ပေါင်းကိုကင်းမဲ့တဲ့ဘဝဆိုးတွေလည်းရောက်နိုင်တာအမှန်ကြောက်စရာကောင်းပါလားတိလာကကောင်းကျိုးပေးတော်မှ လူဘဝပဲပြန်ရတာပဲအရင်ပဲပြန်ရတာပဲဘဝအရင်ပဲပြန်ရတာဟာမျိုးကတော့အမြတ်မထွက်ပါဘူးဥပမာအဖြစ်အမြတ်ဆုံးနေရကြလို့ငွေတွေနဲ့ရင်းအယောင်းဝယ်လုပ်ပါတယ်အရင်ပဲပြန်ရတဲ့စီဝါကြီးကမဟာဘူး တစ်ဖက်ကလည်းမိသားစုစောင့်နေရှိနေသေးတော့အဲ့ဒီအရင်လေးကနှိုက်စားလို့ရှိရင်ကြာတော့အရင်ငုတ်သွားနိုင်တယ်အရင်ပြုတ်သွားနိုင်တယ်စီဝါကြီးပြက်သွားနိုင်တယ်အဲ့ဒီသဘောမျိုးလို့ထားပြီးတော့ဗောလေအရင်မပြုတ်ရအရင်မငုတ်ရအောင်ဘုရားစတိုင်းစတိုင်းဗောလေဒီမှာဘုရားဒီအမဂန်ကြီးရှိအောင်ဗောလေ ဒါနကုသိုလ်လောက်သီလကုသိုလ်လောက်မဟုတ်ပဲလေပေါ့လေစိတ်ဓာတ်ဖုံယူအတိမတိုးစီတဲ့စိတ်ပြည့်တဲ့တရားတွေအထုတ်လို့အ ਨੇ ဆုံးတမက်ထူရသွားပြီဆိုလို့ရှိရင်တော့ဘဝအမြတ်ဆုံးနေထွက်သွားပြီစီဝါရေးအကွက်ကွင်းကောင်းတဲ့နေရာမှာကိုယ်ကစနစ်တကျစီဝါရေးလုပ်တတ်ပြီဆိုလို့ရှိရင်ဘယ်တော့မှမပြည့်စည်နိုင်တော့တဲ့စီဝါရေးတွေတက်သွားတယ်လို့ပြောတယ် အနည်းဆုံးတပတ်ထူရအောင်အထုတ်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်ဘဝကြီးဆရာကြီးတရားတော်မှာဘဝပစ္စည်းတာမရှိနိုင်တော့အောက်တန်းလောက်တန်းကြတဲ့ဘဝကြီးရောက်နေစရာမရှိတော့အနည်းဆုံးအဲ့ဒီလောက်ညှို့မှပြီးတော့ပေါ့လေဘဝအရှင်တန်တက်ဖို့ရာအတွက်နောက်ထပ်ကုသိုလ်တွေလုပ်ဖို့အများကြီးရှိသေးတယ်ဆိုတာပေါ့လေကောင်းသဘောပေါက်နားလည်ထားရမှာပါပဲ။ အခုနှစ်ရက်ရှင်းပြတဲ့အကျဉ်းစားပမာဒအလတ်စားပမာဒပေါ့လေရှင်းပြပြီးတဲ့နောက်သိမ့်မွေးတဲ့အလူစားပမာဒဆက်လက်ရှင်းဖို့ပါပဲဒီနေ့အချိန်မလုံလောက်တော့ပါဘူးနောက်နေ့ကြာမှာပဲအဲ့ဒီအလူစားပမာဒဖြစ်ပုံနဲ့အပမာဒဖြစ်ပုံတွေပေါ့လေ နှစ်ခုရှင်တွဲပြီးတော့ဟောလေအလိုသဘောနဲ့ရှင်းလင်းတင်ပြပါမယ်ဒီနေ့ကတော့တဏှာကြီးပြည့်သွားတာဖြစ်တော့ဒီမှာပဲရကြအောင်ဆို